သနာတော်နှစ်2565နှစ်ကောဇသက်ကရ1383ခုနှစ်ပြသုလာပြည့်5ရက်2022ခုနှစ်ဇန်နဝါရီလ21ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်တုတ်ကာထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရများ သုက္ကထေရီမဟာဣတရေဘွယ်တူရတဲ့ပုဂ္ဂိုလ်မဟုတ်ပေမဲ့လို့သူရဲ့ထူးခြားချက်ကဘာတော့ဆိုရင်ဖရာခုနှစ်ဆူရဲ့သာသနာမှာဖေခုနီဘဝနဲ့ဓမ္မဂတိကလုပ်ခဲ့တဲ့မြို့သမီးတူဖြစ်တယ်ပေါ့ဝိပဿနာမြတ်စွာဘုရားကစပြီးတော့ ခေါရမမြတ်စွာဘုရားအထိဖရာခုနှစ်ဆူဖရာခုနှစ်ဆူလုံးမိပြီးတော့ဖရာခုနှစ်ဆူရဲ့သာသနာမှာဝင်ပြီးဘိက္ခုနီမှာဝတ်ခဲ့တာအဲ့ဒါသူ့ရဲ့ထူးခြားချက်ပဲနော်ကောရဝမြတ်စွာဘုရားလက်ထက်မှာလည်းဟောပြောနာမည်ကြီးပြီးတော့ချင်းညိုကိုးွယ်တဲ့ပုဂ္ဂိုလ်တွေများတယ်ဒါပေမဲ့လို့အေးတဲ့တော့ရတဲ့ပုဂ္ဂိုလ်မဟုတ်ဘူး ဣဇေဝတုဖြင့်ချီးကျူးခံရတဲ့ပုဂ္ဂိုလ်မဟုတ်ဘူးသူရဲ့ပါရမီဘွားအစကလည်းပဲ60တကဘာမှစတာဖြစ်တယ်ဣဇေဝတုရတဲ့ပုဂ္ဂိုလ်တွေကကဘာတသိန်းကစခဲ့ကြတာဖြစ်တယ်အဲ့တော့ဒီဘေကုဏီမရဲ့ပါရမီဘွားက60တကဘာမှစပြီးတော့သူမှတ်တမ်းတင်ပြီးပြောကြခဲ့တာအဲ့တော့သူဘွားဇလန်းကို သူပြောပြတဲ့အတိုင်း မှတ်သားနိုင်ယူကြမယ်ဆိုလို့ရှိရင်တော့ဧကနဝုတိတောကပ္ပေဝိပတ္တိနာမနာယကောဒီကဘာကနေနောက်ပြန်ရည်လို့ရှိရင်60နဲ့တကဘာ60နဲ့တကဘာမြောက်မှာဝိပတ္တိမြတ်စွာဘုရားဆိုတာပွင့်တော်မူတယ်စာရုထသနောသဗ္ဗဓမ္မဝိပတ္တကော တင့်တယ်တပ်ပြည့်ပြီးတရားဓမ္မတို့ကိုရှုမြင်တော်မူတတ်တဲ့မြတ်စွာဘုရားလို့အဲ့တော့ဝိပဿနာဆိုဗျာ60တကဘာကစပဲပွင့်တယ်ဖရာဆို60တကဘာတဲ့မှာဝိပဿနာဆိုဗျာပွင့်တယ်ပေကြီးခန္ဓာတုတ်တဲ့မှာနမောတတ္တနံသမသမုဋ္ဌာနာဆို ခုနှစ်ဆူသောဘုရားရှင်တို့အားရှိခိုးပါတယ်ဆိုတာအဲ့ဒီဝိပဿနာဘုရားရှင်ကပြီးကောရဝဘုရားအထိဒီခုနှစ်ဆူကိုပြောတယ်တခါအာတဏရိယတုတ်မှာပိအကြီးတဲ့ကအာတဏရိယတုတ်မှာဝိပဿိတသနမထုသက္ကုမန္တတသီရိမတောတိခိစာပိသနမထုသဗ္ဗဗုဒ္ဓနုကပိနောဝေသဘုဒ္ဒသနမထုနာရကတတပတိနော ကုသနတနမထုဝေဘုဒ္ဒတသဗ္ဗတိကကုသနတနမထုသဗ္ဗဗုဒ္ဓနုကမိနောကောဏဂုဏတသနမထုဝုဒ္ဒတသဗ္ဗတိအင်္ဂိရတတနမထုတကြဗုဒ္ဓတသီရိမတောဆိုဒီဖရာခုနှစ်စုနော်ဝိပတ္တိတိခိဝိတကူကကုတ္တနာကောဏဂမနာကတ္တဗောရမ ဗာရကဘာမှာ ပွင့်တဲ့ဖရာလေးစုနဲ့ဒီ30တကဘာပြောက်မှာပွင့်တဲ့ဖရာနှစ်စု60တကဘာမှာပွင့်တဲ့ဖရာတစ်စုအဲ့ဒီဖရာခုနှစ်စုရဲ့သာသနာတော်နဲ့ကြုံတွေ့ပြီးတော့သူကဘိက္ခုနီဝတ်ခဲ့တာဒါသူ့ရဲ့ထူးခြားချက်ပေါ့နော်သူ့ရဲ့ထူးခြားချက်လေးတရဟံပန္တုမတိယသာတာအညတရိကုလေ ဝိပဿနာမြတ်စွာဘုရားပွင့်နေတဲ့အချိန်မှာပဏုမတိဖန္ဓုမတိဆိုတဲ့မြို့မှာသူဟာမထင်ရှားတဲ့မိသားစုထဲမှာဝေဖွားခဲ့တယ်ဓမ္မသုတ္တဝမုဏိနောပပ္ပစေနာဂရိယဝိပဿနာမြတ်စွာဘုရားထံသွားရောက်ပြီးတော့တရားဓမ္မနားတယ် လာတဲ့အခါယင်ထဲကသရတရားဖြစ်ပြီးတော့ဝိပဿနာမြတ်စွာဘုရားရဲ့သာသနာတော်မှာဘိက္ခုနီဝတ်ခဲ့တယ်ဆိုတာဒါဘိက္ခုနီသာသနာဆိုတာဘုရားတိုင်းမှာ ရှိတယ်လို့မှတ်ရမှာပဲဖြစ်တယ်နော်တက်တန်းရှိတယ်ဘုရားတိုင်းမှာလည်းရှိတယ်ကိုဝိပဿနာဆိုဘုရားလက်ထက်မှာလည်းဘိက္ခုနီသာသနာရှိတယ်ပေါ့သူကဘိက္ခုနီဝတ်ခဲ့တယ်တဲ့ ဘေကုဏီဝတ်ပြီးတော့တာမန်နဲ့မဟုတ်ဘူးသူကဘဟုတ်တုတာဓမ္မတရာပฏิပါဏဝတိတထာဝိစိတ်တကတိကာစပိစိနသာသနာကာရိကာဝိပဿနာမြတ်စွာဘုရား သာသနာတော်မှာမြတ်စွာဘုရားရဲ့တရားဓမ္မတွေအများကြီးသင်ယူတယ်တဲ့ဘဟုတ်တုတ္တများစွာသင်ယူတယ်တုတ္တဆိုတာ နားနဲ့နားထောင်ပြီးသင်ယူတာကိုပြောတာဘောဓုတ္တရှိတယ်လို့ဗမာစကားပြောကြပါမယ်တော့ဘဟုတုတ္တဆိုရသော်ဗျာရဲ့တရားတော်တွေကိုအများကြီးသင်ယူထားတယ်လို့ဆိုလိုတယ်ပေါ့နော်နာကြသင်ယူထားတယ်ဓမ္မတရာရသော်ဗျာရဲ့တရားတွေကိုနှုတ်တဲ့အာကုံဆောင်ထားတယ်သူအလုံးအလွဲ့ရတယ်လို့ဆိုလိုတယ် ပฏิဘာနာဝတိထူညာထက်မြက်တဲ့ပฏิဘာညာရှိတယ်ပฏิဘာညာဆိုတာဘယ်ကိစ္စပဲဖြစ်ဖြစ်ပြောစရာလေးကကောင်းတဲ့မှာပေါ်ပေါ်လာတယ်နော်ပฏิဘာညာဆိုတာအလွယ်တကူအသိဉာဏ်ထဲမှာပေါ်ပေါ်လာတဲ့ဉာဏ်မျိုးကိုဆိုလိုတယ်ကျွတင်ပြင်ဆင်ထားတာ မဟုတ်ပဲနဲ့အကြောင်းကိစ္စတိုက်ဆိုင်လို့ရှိရင်ဘာပြောရမလဲဆိုတာချက်ချင်းသိတယ် အဲ့ဒါကိုပฏิပညာလို့ခေါ်တယ်အဲ့ဒီပฏิပညာဆိုတာလူတိုင်းမှမရှိဘူးအကြောင်းတိုက်ဆိုင်တိုင်းတွေ့တဲ့ဖြစ်ပေါ်လာတဲ့ညာကိုဆိုလိုတယ်ပေါ့အဲ့ဒါကိုပฏิပညာလို့ခေါ်တာပฏิပါဏဝတိတထာဝိစိတ်တကတိကစာပိတရားဟောတဲ့အခါမှာသူက ပြည့်ပြည့်စုံစုံဆန်းဆန်းကြဲကြဲဆန်းဆန်းကြဲကြဲဆိုတာစုံစုံလင်းလင်းတရားဟောတဲ့နေရာမှာထူးခြားတယ်လို့ဆိုလိုတယ်အဲ့တော့ဝိပဿနာမြတ်စွာဘုရားရဲ့သာသနာတော်မှာဘိက္ခုနီဝတ်ပြီးတော့ပြည့်ပြည့်စုံစုံထူးထူးခြားခြားတရားတွေကိုဟောပြီးတော့စိနသာသနာကာရိကာမြတ်စွာဘုရားရဲ့သာသနာတော်ကိုပြုစုခဲ့တဲ့ဘိက္ခုနီဖြစ်တယ် တဒါဓမ္မကထံကတ္တဝဟိတယသနတံဘဟုဝိရတိမြတ်စွာဘုရားလက်ထက်မှာသူဟာလူထုပိယိတ်တ်ကိုတရားဓမ္မဟောပြီးတော့အကျိုးရှိအောင်အသိဉာဏ်နဲ့ပွင့်လင်းအောင်ပြောဆိုခဲ့တယ်သာသနာပြုတယ်ပေါ့နော်ဖះရဲ့တရားတော်တွေကိုသိရှိနားလည်အောင် ဟောပြောခဲ့တဲ့ဘိက္ခုနီမတူဖြစ်ခဲ့တယ်တဲ့အဲ့တော့ဘဝဆိုတာတစ်ခုနဲ့တော့ဆုံးသက်တာပေါ့အဲ့လို60တကဝါမှာပွင့်တော်မူတဲ့ဝိပဿနာဆောပြလက်ထက်မှာသူဟာရသော်ဗျာရဲ့ဘုရားစာပေပိဋကစာပေတွေကိုသင်ယူပြီးတော့တရားဟောပြောသာသနာပြုခဲ့တဲ့ဘိက္ခုနီမှာဖြစ်တယ် တတောစုတဟံတုတ်တိတံဥပပန္နယသတိနေတတန်းစေတဲ့အခါကျတော့ဘေကုဏီဘဝနဲ့စုတည်ပြီးတော့တုတ်တိရနတ်ပြည်မှာအချမ်းရများစွာရှိတဲ့နတ်သမီးသွားဖြစ်တယ်တဲ့ဒါအတုဖရာတစုဘဝမှာသူလုပ်တဲ့ကုသိုလ်အဲ့တော့ သူလုပ်တဲ့ကုသိုလ်ကအဲ့ဒါပဲဘေကုဏီဝတ်တယ်တရားဟောတယ်စာသင်တယ်တခါတာဝရိန္ဒနတ်ပြည်မှာ အခုလိုနတ်သမီးဖြစ်ပြီးတော့တန်တရားလဲတဲ့အခါမှာဧကတိန်တိဣတောကပ္ပေဒီကဝါနေပြန်ရေးလိုက်တဲ့အခါမှာ30နဲ့တကဝါမြောက်ခုန90နဲ့တကဝါမြောက်တုန်းကဝိပဿနာဖျားပွင့်တာ အခု30နှစ်တကဘာမြောက်မှာတိခိမြတ်စွာဘုရားပွင့်တော်ဝိပတိတ္တသနမတုသက္ကုမန္တတတိရိမတောတိခိတပိစ္ဆနမတုတပ္ပဗုဒ္ဓနုကံပိနောဆိုအဲ့ဒီအတ္တရရိယသုံးမှာပါတဲ့ဖရာတိခိမြတ်စွာဘုရားဟာ60တကွာမြောက်မှာပွင့်တာဖြစ်တယ် အဲ့ဒီမြတ်စွာဘုရားပွင့်လာပြီးတော့တပံတော်ယတတာလောကေဥပ္ပစီဝရတံဝရောဟောပြောတဲ့ပုဂ္ဂိုလ်တွေထဲမှာအမြတ်ဆုံးဖြစ်တဲ့ဝိပဿနာမြတ်စွာဘုရားဟာကုံသရင်ကြော်သောခြင်းဖြင့်လောကအလယ်မှာထင်ရှားတောက်ပတော်မူခဲ့တယ်လို့ဆိုလိုတယ်ပေါ့ထူးခြားထင်ရှားတော်မူခဲ့တယ် အဲ့ဒီအချိန်မှာလည်းပဲသူကလူဖြစ်ပြန်တယ်ဖះပွင့်နေတဲ့အချိန်မှာသူကလူဘဝရတာပြန်တယ်တတာပိပပိစိတ်တဝါနာလူဘဝရတဲ့အခါမှာလည်းပဲတိုးကြောင်နဲ့မနေပဲနဲ့ဘိက္ခုနီဝတ်ပြန်တယ်ဗုဒ္ဓသာသနာကောဝိဓာရသော်ဗျာဆုံးမတရားတော်တွေမှာသူလိမ္မာကျွမ်းကျင်နေဆိုအဲ့ဒီမှာလည်းပဲသိခိမြတ်စွာဘုရားရဲ့လက်ထက်မှာလည်းပဲ တရားဓမ္မတွေကိုသင်ယူတယ်သင်ယူပြီးတော့စာတပိတပုဂ္ဂိုလ်ကျော်ဖြစ်တယ်လို့ဆိုတယ်ဇောတိတဝါစိနဝါจาနိတတောပိတိတိဝံကတောအဲ့ဒီလက်ထက်မှာလည်းမြတ်စွာဘုရားရဲ့စကားတော်တွေကိုလောကအလယ်မှာထင်ရှားအောင်ဟောပြောပြီးမြတ်စွာဘုရားရဲ့တရားတော်တွေပြန်ပွားအောင်သူ ဆောင်ရွက်ခဲ့တယ်အဲ့ဒီဘဝက သူတရားဥတရားမြတ်တော့မရဘူးထင်ရှားအောင်ဆောင်ရွက်ခဲ့ပြီးတတော်ပိတိတိဝံကတော်တဲ့အဲ့ဒီဘိက္ခုနီဘဝကသိသွားတဲ့အခါမှာလည်းနတ်ပြည်ရောက်သွားပြန်တယ်သူတသူတန်တဲ့အကျင်တဲ့ဘုံကအဲ့ဒီပုံစံနဲ့သွားတခါအဲ့ဒီ30နဲ့တကဘာမှာပဲဖះနှစ်စုပွင့်လာအဲ့တော့ဖះနှစ်စုပွင့်တဲ့ကဘာ ဧကတိန်သေးယဝကပ္ပံမိဝိတ္တကုနာမနာယကောဝိတ္တကုမြည်ရှိတဲ့ဘုရား30ကွာမှာပွင့်မြန်တယ်ဥပ္ပိစိဋ္ဌမဟာညာနီတရာပိစတတိဝဟံအသိဉာဏ်ကျွယ်ဝတော်မူတဲ့မြတ်စွာဘုရားဝိသုမြတ်စွာဘုရားလောကမှာပွင့်တော်မူတယ်အဲ့ဒီဝိသုမြတ်စွာဘုရားပွင့်တော်မူတဲ့အခါမှာလည်းပဲ သူဟာလူဘဝရပြန်တယ်သာသနာနဲ့ဂျုံခဲတယ်လို့ဆိုသူကြတော့သာသနာနဲ့အကျဉ်းချင်းဂျုံတဲ့အိဗေရအဲ့ဒီမှာလည်းပဲပပိစိတ်တဝဓမ္မတရောသောတေရှိနသာသနာမြတ်စွာဘုရားဟောတဲ့တရားတွေကိုနှုတ်တဲ့အာကုံဆောင်းထားပြီးဖေကုဏီဝို့လို့ တရားဓမ္မတွေကိုနှုတ်တဲ့အကုန်ဆောင်းထားပြီးရသော်ဗျာသာသနာတော်ကိုထွန်းကားပွင့်လင်းစေခဲ့တယ်ခန္ဓဝမရုကုရံရမအနုဘောတိမဟာဒုက္ခံအဲ့ဒီလိုဘေကုဏီဘဝနဲ့ရသော်ဗျာတရားတော်တွေပွင့်လင်းအောင်ဟောပြောမှု ဆောင်ရွက်ပြီးတော့အဲ့ဒီဘဝကတည်တဲ့အခါမှာလည်းပဲ နတ်ပြည်ရောက်သွားပြန်တယ်အဲ့တော့သူ့ဘဝကတည်ငြိမ်တယ်လို့ပြောရမယ်လို့သူဆိုတယ်အဲ့ဝိပဿနာမြတ်စွာဘုရားလက်ထက်မှာလည်းဘေကုဏီဖြစ်တယ်တိခိမြတ်စွာဘုရားမှာလည်းပဲလက်ထက်မှာလည်းဘေကုဏီဝတ်တယ်ဝိသဗုမြတ်စွာဘုရားလက်ထက်မှာလည်းဘေကုဏီဖြစ်တယ်ဘုရားသုံးစုမှာဘေကုဏီဖြစ်ပြီးတော့တရားဓမ္မကလေးကိုသင်ယူပြီးတော့ ခေါ်ပြောတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒါနဲ့60တကဝါကနေ30တကဝါမှာတစ်ခါပေါ်လာတယ်နောက်တစ်ခါဒီဖတ်တကဝါရောက်လာဖတ်တကဝါရောက်တော့လည်းပဲဖျားငါစုပွင့်တဲ့ဖတ်တကဝါမှာနံပါတ်1ဖျားပွင့်တော့လည်းသူလူပြည့်ရောက်လာပြန်တယ်ဣမံမိဗတ္တကေကပ္ပေ ကကုတန်တော်စီနုတ်တမောဖရကဝါမှာလည်းပဲတဲ့ကကုတန်မြတ်စွာဘုရားလောကသားတို့ရဲ့ကိုယ်ဝယ်ဖြစ်တဲ့ကကုသနာမြတ်စွာဘုရားဟာပွင့်ပေါ်တော်မူခဲ့ပါတယ်လူတွေရဲ့တက်တန်းအနှစ်4000တန်းမှာ ကကုသနာမြတ်စွာဘုရားပွင့်တယ်ဒီပဒကဘာမှာ အဲ့တော့ဗရကရဲ့ကဘာမှာပွင့်တဲ့ဖရာတွေက၄000တန်းမှာစပွင့်တာနော်အဲ့တော့၄000တန်းမှာပွင့်တယ်တရာပိစတထေဝဟံအဲ့ဒီကကုတန္တမြတ်စွာဘုရားလက်ထက်မှာလည်းပဲအဲ့လိုပဲလူလာဖြစ်ပြန်တယ်ပပိစိတ်တော်ဟာ မုဏိမတံသောတရိတ်တော်ဟာယဝတာယုကလူဖြစ်ပြီးတော့ဘေကုဏီမှာဝတ်တယ်အဲ့သာသနာမှာလည်းဘေကုဏီမှာဝတ်ပြီးအသက်ထက်ဆုံးသာသနာပြုလုပ်ငန်းကိုဆောင်ရွက်ခဲ့တယ်တဲ့အဲ့ဒီမှာလည်းပဲမြတ်စွာဘုရားရဲ့တရားတော်တွေကိုလူတွေသိအောင်ဟောပြောပြီးတော့သာသနာတော်ထွန်းကားအောင်ဆောင်ရွက်ခဲ့တယ်တဲ့တတောစုတဟံတိတိဝံ အခန်းသဘဝနံယထာအဲ့ဒီကနေသိတဲ့အခါကျတော့နတ်ပြည်ဖြစ်သွားပြန်တယ်အဲ့တော့သူကလူပြည်ဖြစ်လိုက်နတ်ပြည်ဖြစ်လိုက်နေပဲအဲ့လိုသွားတဲ့သဘောရှိတယ်နော်နောက်တစ်ခါကကုသနာမြတ်စွာဘုရားပွင့်ပြီးတဲ့အခါမှာကဘာမြေကြီးဟာတေယူဇနာမြင့်တက်လာတယ် တော့ဆက်ပွင့်တာမဟုတ်ဘူးကဘာတစ်ခုတည်းပွင့်တာတော့မှန်တယ်ကဘာမြေကြီးကတယုဇနာအထက်မြင့်တက်တယ်ဆိုဘလောက်ကြာတယ်ဆိုတာအကြာကြီးပေါ့နော်ဘယ်တော့မှကြာတယ်လူတွေရဲ့တက်ကဆုတ်ကကဝိသနာမြတ်စွာဘုရားပွင့်ပြီးတဲ့အခါမှာတတန်းတွေက၄000တန်းကနေတဖြည်းဖြည်းဆုတ်ဆုတ်ဆုတ်ဆုတ်သွားပြီးတော့7နှစ်တန်းထိရောက်သွားတယ် စနစ်တန်းရောက်တဲ့အခါမှာတတန်းဆုတ်သွားတဲ့အခါခုလိုကိုဗစ်တွေပါတွေလည်းပေါ်ရင်ပေါ်မှာပေါ့ပြောလို့မရဘူးတတန်းတူတဲ့အချိန်မှာယောဂဝေဒနာတွေလည်းဖြစ်ဖြစ်ဖြစ်မှာအဲ့ဒီအနေပြီးစနစ်တန်းထိရောက်သွားပြီကဘာကြီးပျက်စီးသလောက်လူတွေဆင်းရဲဒုက္ခရောက်မေတ္တာတွေခေါင်းပါပြီးတကြဖြတ်ကြအဲ့ဒီအနေပြီး အချင်းချင်းပြန်လာပေါ်မှာจิตနာသနာမှုမေတ္တာစိတ်တွေပြန်ဝင်လာတဲ့အခါလူရဲ့တက်တန်းကတဖြည်းဖြည်းပြင့်တက်လာပြန်တယ်။ဆယ်နှစ်တန်းကနှစ်20အနှစ်20အနေနှစ်40နှစ်40အနေနှစ်80ဆိုလို့ခေါက်ချိုးပြန်တက်သွား။နှစ်ဆတိုးပြန်တက်သွား။အဲ့လိုတက်သွားပြီးတော့ဒုသက်တန်းဟာအသင်ချေရမရေမတွက်နိုင်တဲ့တိုင်းတာအထိရောက်သွားပြီ။ တခါလူတွေရဲ့စိတ်နေသဘောထားကိုအမိပြုပြီးတက်တန်းပြန်ဆုပ်တယ်အဲ့တော့ဒီလိုတက်ကတ်ဆုပ်ကတ်ဖြစ်နေတာဟာလူတွေရဲ့ယင်ထဲမှာဖြစ်တဲ့အကောင်းမှုအကုသိုလ်တွေကြောင့်ဖြစ်တာတဲ့တက်လာတဲ့အခါကောင်းမှုကုသိုလ်ကြောင့်တက်တယ်ဆုပ်တာကမကောင်းမှုအကုသိုလ်တွေကြောင့်ဆုပ်တယ်ဒီလိုဆုပ်လို့လည်းပေါ့နော်အဲ့တော့ဒီဗရကဘာမှာသက်၄000တန်းကနေပြီးဖျားပွင့်ပြီးနောက်တဖြည်းဖြည်းဆုပ်သွားလိုက်တာ ဆနစ်တန်မေတ္တာတွေပြန်ပြီးတော့ရရှိလာတဲ့အခါမှာဆနစ်တန်ကနေနှစ်20 40နဲ့ပြန်တက်သွားလိုက်တာအသင်ချေအသင်ချေရောက်တဲ့အခါလူတွေရဲ့စိတ်တွေမှာပြန်ပြီးတော့မကောင်းတဲ့စိတ်တွေဝင်လာတဲ့အခါတဖြည်းဖြည်းနဲ့ပြန်ရောကြလာပြန်ပြီးတော့တက်တန်းနေပြန်ရောကြလာအဲ့ဒီရောကြလာတဲ့အခါမှာအနှစ်3000တန်းရောက်လာတော့ ဒီကဘာမှာပဲကောဏကမဏမြတ်စွာဘုရားပွဲတာအဲ့လိုတက်ကဆုတ်ကတစ်ခုမှာကြာတယ်အနှစ်၄000တန်းကိုကြော်ပြီးတော့အနှစ်300တန်းရောက်မှကောဏကမဏမြတ်စွာဘုရားပွင့်လာတယ်ဣမတမေယေဝကပ္ပံမိကောဏကမဏနာယကောတဲ့ဒီဗရကဘာမှာပဲကောဏကမဏမြတ်စွာဘုရားပွင့်တော်မူလာတယ်တဲ့ အရဏော အမတံကတောကိလေသာကင်းပြီးအမြဲနိဗ္ဗာန်ကိုမျက်မှောက်ပြုတော်မူတဲ့မြတ်စွာဘုရားလောကမှာပွင့်တော်မူတယ်တဲ့တဒါပိပပိစိတ်တောအနသာသနေတတ္တတာရိနောအဲ့ဒီကောဗနာကဗနာမြတ်စွာဘုရားလက်ထက်မှာလည်းပဲသူကဘေကုဏီဝတ်ပြန်ဘေကုဏီဝတ်တယ် ဘဟုတုတဓမ္မတရာဇောတရိစိနသာသနာရသော်ဗျာဟောတဲ့တရားတွေကိုအများကြီးသင်ပြီးတော့ရှင်နဲ့နှလုံးထဲမှာနှုတ်တဲ့ဆောင်းထားရင်နဲ့နှလုံးထဲမှာဆောင်းထားတယ်နှုတ်တဲ့ဆောင်းထားတယ်ပြီးတော့မြတ်စွာဘုရားရဲ့အဆုံးအမတရားတွေပွင့်လင်းအောင်ထွန်းကားအောင်ဟောပြောခဲ့ပြန်တယ်သာသနာပြုလုပ်ငန်းကိုလှုပ်သွားပြီအဲ့ဒီကနေပြီးတော့လည်း လက်ပြည့်ရောက်သွားပြန်တယ်သူတခါကောဏကမဏမြတ်စွာဘုရားအနှစ်3000တန်ပွင့်ရကနေပြီးတော့လူတွေရဲ့အကျင့်စာရိတ္တတွေတဖြည်းဖြည်းရောကြလာပြီးတော့ဒုက္ခဒုက္ခတွေမြောင်ရစွာနဲ့ဆနစ်တန်းကိုရောက်သွားတယ်တဖြည်းဖြည်းရှော့ကြလာတာဆနစ်တန်းအခုလဲတရားတန်းကနေပြီးတော့ရှော့ကြလာတာပဲလေတဖြည်းဖြည်းဆနစ်တန်းကိုဥတည်ပြီးတော့သွားနေတာ အသက်10နှစ်ဆိုတာအကြီးဆုံးပဲဖြစ်တော့မှာအဲကြအဲ့လို10နှစ်တန်းရောက်သွားပြီးတဲ့အခါလူတွေရဲ့မုန်းတီးတဲ့စိတ်တွေပြင်းပြတဲ့အမုန်းတရားတွေခါသီးတဲ့အမုန်းတရားတွေကြောင့်တူနဲ့တူတတ်ကြဖြတ်ကြပြီးလူလောကလူတွေပြုံးတီးသွားမယ်။ယောဂဗျာကြောင့်လည်းပြုံးတီးသွားနိုင်တယ်။တူနဲ့တူ မုန်းတီးမှုကြောင့် တတ်ကြဖြတ်ကြလို့ပုံလိသွားနိုင်တယ်အဲစဉ်းစားကြည့်မယ်ဆိုရင်ခဏိခကြီးကလည်းအဆိုးဘက်ကိုဥတည်နေတယ်လို့ပြောရမှာပဲဘာလို့လို့ဆိုခဏိခတီထွင်ထားတဲ့လက်နဲ့တွေပဲကြည့်လိုက်အနုပြုကုံတလုံးလောက်ဖောက်လိုက်ရင်တန်းချီသေးသွားမှာလေအခုကိုဘေးကလည်းသေးတာနဲတာမှမဟုတ်ပဲကဘာမှာတလောက်သေးတယ်ဆိုတာနဲတာမှမဟုတ်တာနော် အဲ့တော့လက်နဲ့နဲ့တိုက်ခိုက်မယ်ဆိုရင်လည်းပဲအနုဘုပုံမြောက်များစွာလူပြူလက်နဲ့မြောက်များစွာတီထွင်ထားတဲ့နိုင်ငံကြီးတွေရှိနေတော့အဲ့နိုင်ငံတွေကအနုပြူလက်နဲ့ကိုအသုံးပြုလိုက်မယ်ဆိုရင်ကမ္ဘာမှာရှိတဲ့လူကြီးတွေပျောက်သွားနိုင်တယ်ပေါ့ပျောက်သွားနိုင်တယ်မျိုးတုံးသွားလောက်ပျောက်သွားနိုင်တယ်မလွဲမသွေလက်နဲ့ရှိနေတယ်ဆိုတော့ဒုတိယကမ္ဘာစစ်တုန်းက ဒီနုလူနုမြူလက်နဲ့အသုံးချပြီးဂျပန်နိုင်ငံကိုလူယူပုံချခဲ့တာအလုံးမှတ်မိနေကြမှာပေါ့သိနေကြတာပဲเนาะဟီရိုရှီမာတို့နဂါဆာကီတို့ဆိုမြို့တွေအဲ့တော့တမောင်းများဆိုတာသေဆုံးသွားအဲ့လိုပဲဆွမ်းထက်တဲ့လက်နဲ့တွေရလာပြီးတော့ လူမျိုးနွယ်တွေပျက်စီးသွားတဲ့အနေအထားမျိုးရောက်သွားနိုင်တယ်တဲ့အဲ့လိုဆုတ်ကပ်ကြီးတစ်ခုကြုံတွေ့ပြီးတဲ့အခါမှာလူတွေအချင်းချင်းပြန်ပြီးတော့မေတ္တာထားတယ်မေတ္တာတရားခေါင်းမလာလို့ရှိရင်လူလောကမှာယောဂတွေလည်းများတယ်တုံနဲ့တူတပ်ဖြတ်မှုတွေလည်းများတယ်သေဆုံးမှုတွေလည်းများတယ်ဒါအမှတ်တမဲ့နေရင်သာမသိတာ တကယ်ဆိုလို့ရှိရင်ဒီကနေ့ခေတ်တည်းဟာအဲ့ဒီဘက်ကိုတာဆူးနေတယ်လို့ပြောရမှာဖြစ်တယ်မြတ်စွာဘုရားဟောထားတဲ့အတိုင်းပဲမှန်ကန်နေတယ်အဆိုးဘက်ကိုတာဆူးပြီးတော့သွားနေတယ်နောက်ဆုံးမှာစနစ်တန်းရောက်လို့လူမျိုးတွေတုံသွားပြီးတဲ့နောက်မှာပြန်တက်လာမယ်ပြန်တက်တာသူကသူတက်တာမဟုတ်ဘူးလူတွေရဲ့ယင်နဲ့နှလုံးထဲမှာခါသီးတဲ့အမုန်းတရားတွေအစား တဟုတဟုမှညှတာတယ်ချစ်ခင်တယ်ဆိုတဲ့မေတ္တာတွေပြန်ဝင်လာတယ်အဲ့ဒီပြန်ဝင်လာတဲ့မေတ္တာရဲ့စွမ်းအားကြောင့်လူတတန်ပြန်တက်လာပြန်တဲ့ရာကနေပြီးအဆိုးတရားတွေပြန်ပေါ်လာတဲ့အခါတတန်ပြန်ရော့ချလာပြန်တယ်ပေါ့တော့တာတူတယောက်ကိုပြောလို့မရဘူးပေါ့အများစုနဲ့ပဲပြောအောင်ဒီကနေ့ခေတ်အများစုကိုပြောရမယ် တယောက်တလေကတော့မေတ္တာတရားရင်ထဲမှာရှိကောင်းရှိလိမ့်မယ်အများစုကခါသီးတဲ့မုံတွေဥပမာ၄ယောက်ကို၃ယောက်လောက်ကခါသီးတဲ့အမုန်းတွေရှိတယ်တယောက်ပဲမေတ္တာရှိတယ်လူစိုးလူကောင်းလည်းပဲ၄ယောက်မှာတယောက်ပဲလူကောင်းရှိတယ်ကျန်တဲ့၃ယောက်ကမကောင်းဘူးဆိုတဲ့အနေထားဒါကလိယုတ်သုက္ကကာလဆိုတာအဲ့ဒါမျိုးပဲ ထင်ရှားအောင်ပြောမယ်ဆိုလို့ရှိရင်လေးချောင်းတော့စပွဲသုံးချောင်းကကျိုးသွားပြီတစ်ချောင်းနဲ့နဲ့ရက်တည်နေတဲ့အခြေအနေမျိုးပဲခွာအဲလောကမှာလူတော်လူကောင်းဆိုတာအများကြီးရှားသွားပြီလေးပုံတပုံပဲရှိတယ်လို့ဆိုလိုတယ်ပေါ့ကောရမမြတ်စွာဘုရားပွင့်တဲ့အချိန်ကအဲ့လိုလေးပုံမှာတပုံပဲရှိတယ် လူဆိုးလူကောင်းခွဲလိုက်လို့ရှိရင်လူကောင်းကတပုံပဲရှိတယ်လူဆိုးကသုံးပုံရှိတယ်လူ၄ယောက်ဆုံပြီးလို့ရှိရင်၃ယောက်ကအဆိုးတယောက်ပဲအကောင်ရှိတယ်ဒီချိုးနဲ့သွားတာအဲ့ဒါကြောင့်မို့ဆိုးပြပြတဲ့အနေအထားမျိုးတွေဖြစ်လာတယ်တဲ့တက်တန်းနေပြန်ပြီးတော့ဆုတ်လာတဲ့အခါမှာလူရဲ့တက်တန်းဟာ2000တန်းကိုရောက်လာတယ် အဲ2000တန်းရောက်ပြီဆိုတဲ့အခါကတ္တဝမြတ်စွာဘုရားပွင့်လာဣမံမိဧဝကပ္ပမိကတ္တဘောမုဏိမုဒ္ဓမောတဲ့အဲ့ဒီချိန်မှာလောကရဲ့ကိုးကွယ်ရဖြစ်ပြီးကိလေသာတွေကင်းစင်လို့ဟောပတိယမြတ်နိဗ္ဗာန်ကိုမျက်မှောက်ပြုတော်မူတဲ့နဲ့ကတ္တဝမြတ်စွာဘုရားဟာလောကမှာထင်ရှားပွင့်တော်မူလာခဲ့တယ် သက်2000တန်းမှာပွက်အဲ့တော့ကကုသနာမြတ်စွာဘုရား4000တန်းကောဏကမဏမြတ်စွာဘုရား3000တန်းကသောမြတ်စွာဘုရား2000တန်းဆိုဒါကိုကြည့်လိုက်ရင်စက်တိုက်ပွင့်တယ်လို့လို့ထင်ရတယ်မဟုတ်ဘူးတက်ကပ်ဆုတ်ကပ်တော့တိုက်ဆိုင်တာပေါ့နော်တက်ကပ်ဆုတ်ကပ်အနေနဲ့ဆုတ်ကပ်မှာသာဘုရားပွင့်တယ်တဲ့တက်ကပ်မှာမပွင့်ဘူးတက်တန်းကတပြေပြေတိုးနေလို့ရှိရင် အိဋ္ဌဒုက္ခအနတ္တတရားဟောလို့ရမှာမဟုတ်ဘူးတက်တန်းတွေသိရှိနေတဲ့ဆိုလို့ရှိရင်လည်းတရားဟောလို့မရလူတွေဟာတန်ဝေကဖြစ်မှာမဟုတ်ဘူးဒါကြောင့်မို့တက်ကတ်တွေမှာတော့တက်တန်းရှိတဲ့ချိန်မှာတော့ဘုရားပွင့်ဘူးဖះပွင့်တာကဘယ်ကြားမှာပွင့်လို့ဆိုရင်ဆုတ်ကတ်ကာလမှာပွင့်တယ်ဆုတ်ကတ်မှာလည်းပဲတသိန်းတန်းကနေတရားတန်းအတွင်းသာပွင့်တယ်လို့ဒီလိုမှတ်ရအောင် တသိန်းတန်းနဲ့ပိုးရှိရင်လည်းအနိစ္စတရားဟောရင်ရည်ကောင်းရည်လိမ့်မယ်သူတို့ကိုသူတို့နေသထဝရလို့ထင်းနေမှာတက်ကရှိတာကိုတော့သက်ရှိလွန်းတော့လဲတရားဟောလို့မရဘူးသက်တူလွန်းတော့လဲလောဘဒေါသတွေကများတော့ခေါင်းမာသွားတယ်ဟောလို့မရဆိုးရများသွားတယ်အဲ့ဒါကြောင့်ဒီကြားလေးတည်းပဲဆိုလိုတာကတော့အသက်တသိန်းနဲ့ တရားကြားပဲဒီတရားဓမ္မရနိုင်တဲ့လူသက်တမ်းလို့ဒီလိုသတ်မှတ်ရမလို့ဖြစ်တယ်နော်အဲ့လိုသတ်မှတ်ရမယ်အဲ့ဒီရွယ်ပိုင်းမှာရနိုင်တယ်ပေါ့နော်အဲ့တော့ကတော့မြတ်စွာဘုရား2000နှစ်မှာပွင့်ပြီးတော့တရားတွေဟောတတ္တပိနရဝိရတ္တပပိစိတ်တဝနာသာသနေဒီတုက္ကာဆိုတဲ့ ထေရီမဟာကသဗ္ဗမြတ်စွာဘုရားပွင့်တဲ့အခါမှာလည်းပဲအဲ့ဒီကသဗ္ဗမြတ်စွာဘုရားရဲ့သာသနာတော်မှာဘေကုဏီဝုခဲ့ပြန်တယ်။အဲ့သူကဘေကုဏီဝုတာတွေကိုဘုရားပွင့်နိုင်ဘေကုဏီဖြစ်နေတာနော်တော်တော်ထူးခြားတယ်လို့ပြော။ဂေါရဝမြတ်စွာဘုရားရဲ့အလောင်းကဖြာရိခန်နဲ့ဘုရားပေါင်း24စုရှိတယ်။ဘုရားစရုံးဆိုထိပင်္ဂရာမြတ်စွာဘုရားစား လက်ကျိတ်တေစုကသဗ္ဗမြတ်စွာဘုရားထိအောင်လက်ကျိတ်၄စု20 24စုပေါ့အဲ့ဒီ24စုတော့ဘုရားရှင်နေမှာကောရဝမြတ်စွာဘုရားရဲ့အလောင်းဟာဆုံတွေ့တယ်တော့လူဘဝနဲ့ကြည့်ဆုံတွေ့တာမဟုတ်ဘူးတခါတလေငကားဘဝနဲ့ဆုံတွေ့တာရှိသေးတယ်အဲ့ဒီထဲမှာဘုရားနဲ့ဆုံလို့ကောရဝမြတ်စွာဘုရားလောင်းတော်မှာ 24စုထဲမှာဒီ6စုမှာသာသူရဟန်းဖြစ်ခဲ့တာဒါကြောင့်မို့လို့ဒေသကြီးနဲ့ကဘာတသိမ်းမှာ6ကတည်းပဲဖရာရဟန်းဖြစ်ခဲ့တယ်လို့သူတို့ပြောတာနော်6ကပဲရဟန်းဖြစ်ခဲ့တယ်တကယ်ကြုံတာတော့သာသနာနဲ့ကြုံတာကတော့24စုကြုံတယ် တခြားဘုရားလည်းမရှိဘူးသမသမုဒ္ဒဘုရား24စုပဲရှိတယ်ဒီကြားထဲမှာအခုသုံးကထေရီမှာကတော့သူဆုံးတာသူ့ရဲ့ပါရမီဘဝအစားကနေသူဆုံးတာခုနှစ်စုခုနှစ်စုသလုံးသူကဘေကုဏီဖြစ်တာနော်ခုနှစ်စုသလုံးဘေကုဏီဖြစ်တယ်ကောရမမြတ်စွာဘုရားရဲ့အလောင်းကတော့24စုဆုံးရတဲ့နဲ့ကိုးချိန်မဲ့ပိတ်ရဟန်းဖြစ်ခဲ့တယ် 24ချိန်လုံးမဖြစ်ဘူးလို့တတ္တပိနရဝိရတ္တပဝိစိတ်တဝါနသာသနေကသဗ္ဗမြတ်စွာဘုရားလက်ထက်မှာလည်းပဲဖေကုဏီဝတ်တယ်ပရိယပုတ္တတတ္ထမှာပရိပု္ပ္ပာတိဝိတာရတာပရိပု္ပ္ပာဝိတာရတာပရိယပုတ္တတတ္ထမှာဆိုတာမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုသူ ကောင်းကောင်းကြီးသင်ယူတယ်ပိဋကစာပေကိုသင်ယူတယ်ပေါ့ဘုရားဟောတရားတွေကိုအကုန်လုံးသင်ယူတယ်ပရိပု္ပ္ပဝိတာရတကယ်အဓိပ္ပာယ်နားလည်အောင်မေးမြန်းစစ်စစ်ချင်းမှာလိမ္မာကျွမ်းကျင်တယ်စာသင်တယ်ဆိုတာနှစ်ခုပဲရှိတယ်စာသင်ရတယ်ဆိုတာဥက္ကဟနဲ့ပရိပု္ပ္ပနော်ဥက္ကဟ ရိပု္ပ္ပာလို့ပါဠိဘာသာနဲ့ခေါ်တာဥက္ကဟဆိုတာကျက်မှတ်ခြင်းနှုတ်တဲ့ဆောင်ခြင်းပရိပု္ပ္ပာက အထိပယ်ကို မေးမြန်းခြင်းလေ့လာသုံးသပ်ခြင်းအဲ့တော့ပညာတတ်ဖို့ရအတွက်ဥက္ခဆိုရက်မှတ်ယူခြင်းသင်ကြားခြင်းအလုပ်အောင်သင်ယူတာဥက္ခပရိပု္ပ္ပာဆိုတာမရှင်းတာတွေမေးမြန်းပြီးတော့ လေးလာတာပြိပု္ပ္ပာသင်ယူတာဥက္ကဟာလေးလာမေးမြန်းတာပြိပု္ပ္ပာအဲ့ဒီနှစ်ခုနဲ့စတဲ့မှုဟာကြွန့်ကျင်လိမ္မာရတာဒီနှစ်ခုနဲ့ပဲသင်ကြတာဖြစ်တယ်အဲ့တော့ဒီဘေကုဏီမှာသူကသဗ္ဗမြတ်စွာဘုရားလက်ထက်တုန်းကလည်းမြတ်စွာဘုရားရဲ့တရားတော်တွေကိုသင်ယူတယ်သင်ယူပြီးတော့ထိုတရားတော်တွေရဲ့ လေးနက်မှုမှန်ကန်မှုကိုပေးမြန်စူးစမ်းတယ်ဒီလိုလုပ်ခဲ့တာအဲ့ဒီမှာသူတီလာလစ်စီနီစေဝတယ်ကသဝမြတ်စွာဘုရားလက်ထက်မှာသူကအကျင့်ကောင်းတီလာနဲ့ပြည့်စုံတဲ့ဘေကုဏီမှဖြစ်တယ်လစ်စီနီဆိုတာအရှက်တရားရှိတယ်ဆိုတာလစ်စီဆိုတာ အချက်တရားရှိတယ်ဆိုတာတခြားမဟုတ်ဘူးဘေကုဏီပြီးပြီးသားသားနေတယ်ယဟန်တာကပြီးပြီးသားသားနေတယ်ဒီမကောင်းမှုအဟုဆိုလောရမှာဟုရှက်တယ်အချက်တရားရှိတယ်ကိုချင်းတီလာကိုမဖောက်ဖြစ်ဘူးလို့ဆိုလို့တယ်ပေါ့နော်လစ်စီဆိုတာဂုံတိတ်ခါဘုတ်တစ်ခုပဲတီလာရှိတယ်အချက်တရားရှိတယ်တိတုတိတ်ခါသူကောပြီးတာ အဋ္ဌိသီလသိက္ခာအဋ္ဌိစိတ်ဓာသိက္ခာအဋ္ဌိပညာသိက္ခာသီလတွေတမာတိပညာဆိုတဲ့သိက္ခာသုံးပါးမှာဒိမ္မာကျွမ်းကျင်သူဖြစ်တယ်။အဲတော့ကသမမြတ်စွာဘုရားလက်ထက်မှာလည်းပဲသူကထူးခြားတယ်။ပဟုံဓမ္မကထံကတ္တဝါသူသင်ထားတဲ့တရားတွေကိုအများကြီးပြိဿတ်ကိုဟောပြောတယ်။ရှာဝစီဝံမဟာမှုနေတတ္တရာရှိနေတဲ့ကာလပတ်လုံး သူကတရားဓမ္မဟောပြောခဲ့တယ်တေနကမ္မဝိပါကိဏစေရဏပဏိတိဟိစာအဲ့တော့ကတရားဟောခဲ့တဲ့ကုသိုလ်ကောင်းမှုတွေကုသိုလ်ကံရဲ့အကျိုးတရားတွေစေရဏစွာတွေစိတ်ရဲ့စိတ်ထားစိတ်ထားမှုတွေအဲ့ဒါတွေကြောင့် လူဘဝကကွယ်လွန်အိဋ္ဆရောက်တဲ့အခါတဲ့တာဝနိသနာပြည်ရောက်သွားပြန်တယ်အဲ့တော့သူ့ဘဝကအဗဓမ္မလူပြည်ရောက်လိုက်နတ်ပြည်ရောက်လိုက်နတ်ပြည်ရောက်လူပြည်ရောက်တဲ့အခါဖះနဲ့တွေ့စာသင်တရားဟောသူကအဲ့တိုင်ပဲအဲ့ဒါနဲ့ပစ္စည်းမေသဘဝေဒာနိခိရိပစ္စပုရုတမေ ဒီလိုနဲ့ပါရမီဘွားရဲ့နောက်ဆုံးဘဝရောက်လာပြန်ကောရမပြမြတ်စွာဘုရားပွင့်တော်မူတဲ့နောက်ဆုံးဘဝရောက်လာအဲ့နောက်ဆုံးဘဝမှာဇာတာတိဋ္ဌိကုလိဖီတေမဟာယရဏရတနာသင်္စရေယရဏရိများစွာပိုင်တဲ့ကြွယ်ဝချမ်းသာတဲ့တထေးမျိုးမှာတဲ့ရာဇဂုမျိုးကတထေးမျိုးမှာ အမျိုးသမီးလာဖြစ်တယ်ရာဇဂျုံမြို့မှာတထေသမီးလာဖြစ်တဲ့အခါကျတော့သူသာသနာပေါင်းနဲ့ဘယ်လိုဆက်သွားတော့ဆိုယတာဘိက္ခုသဟတေနပရိဟုတောလောကနာယကောဥပကမိရာဇကဟံသဟတခေနဝဏိတောမြတ်စွာဘုရားက ဥရဝေလတော်မှာ6နှစ်ပတ်လုံးတရားကျင့်တရားကျင့်ပြီးတဲ့နောက်မှာတရားဥတရားမြတ်ရသွားတယ်အဲ့ဒီကနေပြီးတော့ပိဿဝဂိတွေကိုသွားပြီးတော့ဗာရဏသီဣတိပတနာတော်မှာရောက်နေတဲ့ပိဿဝဂိတွေသွားပြီးဓမ္မစကြာတရားဟောတယ်အဲ့လိုဓမ္မစကြာတရားဟောပြီးတဲ့အခါမှာ ပါရဏတိကယတတထေသာတို့သူ့ရဲ့တကယ်ချင်းတွေတို့အဲ့ဒီဆုံးမတဲ့ဆုံးမတိုက်တွေပုံကိုယ်တွေကိုဆုံးမချစ်ချွတ်ပြီးတရားဟောပြီးတဲ့အခါမှာသာသနာတော်မှာယဟန္တာ60မြတ်စွာဘုရားအပါဝင်61ဖယားမပါယဟန္တာ60လောကလည်းမှာပေါ်ထွန်းတဲ့အချိန်မှာမြတ်စွာဘုရားက ထိုးထိုးရက်တွေဒေသစာရီသွားပြီးတော့ကိုသိတဲ့တရားကိုဟောပြောဖို့တိတ်တိုက်တွန်းတယ်တခီးတဲ့နှစ်ပါးမသွားကြနဲ့တပါးစီပဲသာသနာပြုခရီးထွက်ဖို့လောကရဲ့အကျိုးအတွက်တရားဓမ္မကိုဟောပြောကြဖို့ဆိုပြီးရှမ်းတွေကိုစေလွတ်တယ်ရှမ်းတော်60အဲ့ဒီစေလွတ်ပြီးတော့ မြတ်စွာဘုရားကိုယ်တိုင်ကလည်းဥရဝိလတောဘက်ကိုကြွလာတရားထုတ်ခဲ့တဲ့ဘက်ကိုပြန်လာတာအပြန်လာရင်လမ်းမှာကောသရမင်းကြီးရဲ့ညီကိုဝမ်းခွဲတွေညီကိုတွေတော်တယ်အဖေတို့မိခွဲတွေပေါ့လေအဲ့ဒီပတ္တဝဂီညီနောင်၃ချိတ်၃ချိတ်ဆိုတာမင်းသား30 အုပ်စုလိုက်နေကြတဲ့ညီကိုမင်းသားတွေ30တောထဲမှာပျော်သလိုနေကြတယ်အဲ့လိုမင်းသား၃ချိန်နဲ့တွေ့ပြီးတဲ့အခါမှာသူတို့ကိုတရားဓမ္မပြပြီးဥရဝေလဘက်ကိုကြာလာတယ်အဲ့တုန်းကဥရဝေလတောမှာရသေတွေတရားကျင့်နေတယ်ဥရဝေလကတ္တဗလို့မြည်ရတဲ့ရသေဟာ နောက်ပါရသေ900နဲ့အတူ သူတရားကျင့်တာဘာတွေကျင့်လို့ဆိုရှင်ငုတ်တယ်ချမ်းရင်မီးလုံတယ်နော်ချမ်းပြီးအေးပြီဆိုတဲ့အချိန်မှာရေချိုးတယ်ရေချိုးခြင်းဖြင့်ခန္ဓာကိုယ်မှာ ရှိတဲ့ကိရိတာတွေတန့်စင်တယ်အဲ့လိုယူဆနဲ့ရှင်ငုတ်ခြင်းမိပူဇော်ခြင်းဆိုတဲ့အလုပ်တွေနဲ့ တောထဲမှာနေကြတာရှစ်သိ900အဲသူနဲ့မလန်းမကန်းအောက်အခြေမှာသူ့ရဲ့ညီတတိကတ္တဝဆိုတာကယသိ300နဲ့အဲ့လိုပဲသူလည်းရှင်ကုန်ပြီးလုံကျင့်နေကျင့်နေတခါသူ့ရဲ့ခရာနာမှာသူ့ရဲ့နောက်ကြီးငယ်တူကလည်းယသိ200နဲ့ ခေါင်းဆောင်ပြီးတော့ကျင့်တယ်အလုံးပေါင်းလိုက်တဲ့အခါကျညီကို၃ယောက်ဥဆောင်တဲ့ယသိတစ်ထောင်ရှိတယ်မြတ်စွာဘုရားအဲ့ဒီယသိတွေကိုစီကိုကြွသွားတာပထမဥရုဝေလယသိစီသွားတယ်သွားတော့ဥရုဝေလယသိကြီးရဲ့နေရတောင်းတယ်ဗောဒီမှာတညလောက်နေခြင်းနဲ့ဘယ်မှာနေရတောင်းလို့ဆိုရင်သူတို့မီးပူစော်တယ်မီးနတ်ကွန်ကြီးထဲမှာ မြတ်စွာဘုရားဘသူမှမနေတော့အဲ့ဒီမိနတ်ကွန်ကြီးကိုသူနေပြရစေသူ့ကိုပေးပါမင်းတို့ဝမလေးဦးဆိုရင်ငါ့ကိုနေခွင့်ပေးပါဆိုဥရုဝိလကသမရသေးချက်ညင်းတယ်အဲ့ဒီမိနတ်ကွန်ကြီးတဲ့မှာမွေဟောက်ကြီးရှိတယ်နှကားကြီးရှိတယ်ပေါ့သူကအစိတ်ပြင်းတယ်မနေကြမှာနဲ့ဒုက္ခပေးလိုက်မယ်ဆိုရသော်ဗျာကိစ္စမရှိဘူးအဲ့ဒီသာပေးပါမင်းသာခွင့်ပြုငါနေမယ်ဆိုပြီးတော့သွားနေတော့ ဒါကတော့ဒုက္ခပေးတာပဲသို့တော်မြတ်စွာဘုရားကငကားကိုတုံ့ပြန်ပြီးတော့အစွမ်းတကူတွေနဲ့ဖန်ဆင်းတဲ့ကငကားကြီးကနောက်ဆုံးမှအရှုံးပေးသွားတယ်အဲ့တော့နာဂဆိုတာတော့ကလေးခေတ်အိန္ဒိယနိုင်ငံမှာခေါ်တာကောဘရာဆိုတဲ့ပွေဟောက်ကြီးတွေကိုခေါ်တာပဲပမာပြေကငကားဆိုတာလို့အချွန်တက်တွေမပါဘူးအဲ့ဒါတွေကပကြီးဆရာတွေက ခြေမုံထားတာတွေဒါဖြစ်တယ်။နဂါဆိုတာမွေဟောက်တွေကိုခေါ်တယ်လို့အိန္ဒိယမှာဆိုရင်အဲ့ဒါနာဂါလို့ခေါ်တာပဲ။ဒါပဲခဏိခေတ်မှာတော့အိန္ဒိယဇလန်တွေကိုသူတို့ကမွေနဲ့ပတ်သက်တဲ့ဇလန်တွေကိုနာခီတို့နာနာခီနီတို့အဲ့လိုနာမည်ပေးတာ။သို့တော့အခုခဏိခေတ်မှာဘာသာပြန်တဲ့လူကမွေလို့ဘာသာပြန်လိုက်တယ် အမှန်အဲ့ဒီနိုင်ငံအလူတွေကနာဂလို့ပဲခေါ်တာဟုတ်ရင်တော့နာခီဆိုတဲ့ဇာကချိဘူးတယ်အိန္ဒိယအခန်းဆက်ပြတာတီဟိုနေတော့ကချိခဲ့ဘူးတယ်ပေါ့အခန်းဆက်ပြတာနာခီဆိုတဲ့ဇာကအဲ့တော့နာခီဆိုတဲ့ဇာကဘာပြတာတုံးဆိုစဖွင့်လိုက်ကြတဲ့လူတယောက်ဟာတောဆက်ရောက်လာတယ်တောဆက်ရောက်လာတဲ့အခါကျတော့ ကောင်းကင်ကလင်းယုံကြီးငှက်လင်းယုံငှက်ကြီးနှစ်ကောင်ထိုးဆင်းလာပြီးတော့သူ့ဝိုင်းစိတ်ကြတာဝိုင်းစိတ်ကြတာဝိုင်းစိတ်တဲ့ကအဲ့ဒီနာမှာမုတ်ဆိုးခုနှစ်ယောက်က တောလဲမလို့လာရင်ကနေရောက်လူတယောက်ကိုလင်းတို့လင်းယုံငှက်ကဝိုင်းစိတ်နေတယ်လို့သူ့စိတ်ထဲမှာထင်တော့အဲ့သူတို့လက်ထဲပါတဲ့တောလဲတဲ့တနတ်နဲ့အဲ့လင်းယုံငှက်ကိုပြစ်လိုက်တာပြစ်လိုက်တဲ့အခါခုနက ငှက်ကဝိုင်းဆိုင်နေတဲ့လူကလွတ်သွားတယ်လွတ်သွားပြီသူတို့စီကိုကျေးဇူးတင်ကြောင်းပြောပြီးသူတို့ရှေ့မှာပဲမွေကြီးဖြစ်သွားတာအဲ့နာခီဆဲဆာကလူရောင်ဆောင်လာတာအဲ့ဒီခုနလင်းုံငဲဆိုတာ eagles ရဲ့ငှက်တွေပဲအဲ့ဒါတွေကခလုံးပဲမှန်တော့ခလုံးဆိုတာလင်းုံငှက်ငကားဆိုတာကောဘရာမွေဟောက် အဲသူတို့စီမှာအဲ့လိုပဲခေါ်တာနော်လို့ဆိုရင်ဗမာပြည်မှာလည်းကလုံးလည်းပြောင်းနေမယ်ငကာလည်းပြောင်းနေမယ်အဲ့တော့ကလုံးနဲ့ငကာဆိုတာလင်းယုံနဲ့ကောပရာပဲဟုတ်တယ်ပပြင်းထောင်ထားလို့ရှင်တကယ်မွေဟောကပပြင်းထောင်တာဟုတ်သူပပြင်းနဲ့အုပ်ထားနိုင်တယ်အဲ့တော့အဲ့ဒီဇကာကိုကြည့်လိုက်မယ်ဆိုရင်နာဂီဆိုတာတခြားမဟုတ်ဘူးနာဂါဆိုတာ အဲလူရောင်လူရောင်ဆောင်တဲ့ဟာကိုခလုံးကြီးတွေကသိတော့သူ့ကိုဝိုင်းဖန်တာငှက်ငှက်တွေကသိတော့ဝိုင်းစိတ်တာအဲ့ဒီမှာမုတ်ဆိုးတွေကပြက်လိုက်တော့သူလွတ်သွားတယ်လွတ်သွားပြီးသူတို့ရှိမှပဲမွေဟောက်ကြီးဖြစ်ပြီးတော့တောထဲဝင်သွားတယ်ဒါနဲ့သူတို့စိတ်ဝင်စားပြီးလိုက်သွားကြတာလိုက်သွားကြတော့ရေကန်ထဲမှာသူကကူးနေတာအဲ့ဒီမှာသူ့လိုပဲမွေဟောက်မှတဦးနဲ့တွေ့ပြန်တယ် အဲ့လိုနေတဲ့အခါကျတော့သူတို့မွေးနှကောင်တွေ့တော့တခါရှည်တဲ့ကူးနေတဲ့မွေးနှကောင်ကိုတနတ်နဲ့ပြစ်လိုက်တယ်တနတ်နဲ့ပြစ်လိုက်တော့အဲ့ဒီခုနကလင်းယုံငှက်ကြီးတွေစိတ်နေတဲ့မွေးဟောက်ကြီးကတနတ်တန်ရာရသွားတယ်အဲ့ဒီအချိန်မှာမွေးဟောက်အထီးနဲ့အမခုနတန်ရာရသွားတဲ့မွေးဟောက်အထီးသူတို့ကလူပုံစံနဲ့ဖန်ဆင်းပြီးတော့တစ်ပင်အောင်မှာ သူ့မွေဟောင်းအမကပွေ့ထားပြီးတော့ငိုကြွေးနေတဲ့ပုံစံနော်အဲ့ဒီမှာမွေဟောင်းမကဒီသူ့ရဲ့မွေဟောင်းအထီးကိုတထနဲ့ပြစ်တဲ့လူတွေကိုသူ့မျက်စိထဲမှာသူကပေါ်လာတယ်မျက်စိနဲ့ကြည့်လိုက်တယ်အဲ့ဒီလူတွေကလည်းအဲ့နာရောက်လာတော့အဲ့လူတွေကိုမျက်စိနဲ့မှတ်ထားလိုက် အဲ့ဒီအချိန်မှာတေသွားတဲ့ဟိုမွေကြီးတေသွားတော့မွေဟောက်မကအခဲမကြည့်ဘူးမျက်စိနဲ့အဲ့ဒီလူတွေမှတ်တာပြီနောက်လိုက်ပြီးတော့ကလဲစားခြေတယ်ဆက်လမ်းမယ်နော်အိန္ဒိယဆက်လမ်းတစ်ခုအတီဟိုတုန်းကအဲ့လိုကြီးခဲ့ဘူးလေအဲ့တော့သူတို့ကနာဂီဆွဲဆက်လမ်းနဲ့ဒီလိုသွားတာအဲ့တော့သူတို့စီမှာငကားဆိုတာငွေကိုပဲခေါ်တယ်ဆိုတာ အဲ့တော့ဥရဝေလာကသမမွေဟောက်ကြီးရလည်းပဲအဲ့ဒါငကားပဲမြတ်စွာဘုရား ဆုံးမတဲ့အခါကျတော့နောက်ဆုံးမှစိတ်တောင်မရှိရင်ရင်ပါသွားတယ်မွေဖြစ်သွားတယ်အဲ့လိုနေရနေမြတ်စွာဘုရားက3လလောက်2လ3လလောက်အဲ့ဒီမှာနေပြီးတော့သူတို့နဲ့ယဉ်နှီးအောင်နေရင်တရားဟောရင်းနဲ့နောက်ဆုံးမှကျွတ်တရားရသွားတယ်ဆိုပါစို့ ဥရဝိလကတဘာမှုရှိတဲ့ယသိ900လည်းပဲရမ်းဖြစ်သွားတယ်အဲသူတို့ယသိပရိက္ခရာတွေရေထဲမျောလိုက်တဲ့အခါအောက်အခြေမှာနေတဲ့သူညီအလက်နတိကသဝစီရောက်သွားနတိကသဝလည်းသူကိုယ်တွေဘာဖြစ်တယ်လဲဆိုလိုက်လာဒီကျတော့ယဟန်ဝဏတွေ့တော့သူတို့လည်းပဲပြိခရာတွေစွန့်ပြီးယဟန်ဝလိုက်ကြတယ်နောက်တစ်ခါခရာမှာနေတဲ့သူတို့ညီငယ်အနေဆုံးကလည်းပဲယဟန်ယသိပြိခရာတွေရေထဲမျောလာတာတွေ့တော့ သူကလည်းလိုက်လာတယ်စိုးရိမ်ပြီးတော့လိုက်လာတရောက်တဲ့အခါကျတော့ရှက်သေးတွေကယဟန်ဖြစ်နေတာကိုတွေ့တော့သူလည်းပဲယဟန်ဝတ်လိုက်တော့အဲ့ဒါယတိငါယတိတထောင်ဟာယဟန်တထောင်ဖြစ်သွားတယ်နော်အလုံးဟာယန္တာတွေဖြစ်သွားအရိဒပရိယာယတုတ်ကိုဟောလိုက်တဲ့အခါအလုံးဟာယန္တာဖြစ်သွားကြတယ်အဲ့ဒီယဟန္တာတထောင်ခြံရံပြီးတော့ မြတ်စွာဘုရားဟာရာဇဂုမြို့ကိုပထမဆုံးဝင်ရောက်တာဖြစ်တယ်ဒါလေးကိုပြောတာရှတာဘိက္ခုသဟတေနပရိဟုတောလောကနာယကောဥပကမိရာဇကဟံသဟတခိနဝဏိတောမြတ်စွာဘုရားသခင်ကိုရမြတ်ဟာတဲ့ယဟန်တထောင်ခြံရန်လျက်ရှေ့ကတရားမင်းကြီးကိုယ်တိုင်ဆင်းပြီးတော့လမ်းရှင်းပေးတာ တရားမင်းကြီးကိုယ်တိုင်လူငယ်လူငယ်လေးယောက်ဖန်ဆင်းပြီးတော့ချီကျူးစကားပြောပြီးတော့ရာဇဂျုံမြို့ထဲဝင်တဲ့အခါမှာလမ်းရှင်းပေးတယ်။ဟောလမ်းရှင်းပေးတော့မြတ်စွာဘုရားရာဇဂျုံမြို့ထဲကြွားတယ်။ဘယ်လိုလမ်းရှင်းတုံးဆိုတရားမင်းကတကယ်လှပပြီးတော့နုနယ်တဲ့လူငယ်လေးယောက်ဖန်ဆင်းပြီးတော့အတန်လည်းကောင်းကောင်းရုပ်ကလည်းချောချောနဲ့ တန်တော်တန်နေဟိသဟပုရဏစတိလေဟိဝိပမုတ်တော်ဝိပမုတ်တေဟိသင်္ကိနိခသဝံတော်ရာဇကံဘာဝိတိပကဝါသူကအော်ဟစ်ကြွေးကြော်ပြီးတော့ခင်လားနော်ရသော်ဘုရားဟာသူကိုယ်တိုင်ယဉ်ကျေးပြီးတော့အလွန်ယဉ်ကျေးကြတဲ့ရသေးဟောင်းဖြစ်တဲ့ယဟန်တထောင်နဲ့ မြတ်စွာဘုရားဟာသူကိုယ်တိုင်ကိလေသာကလွတ်မြောက်ပြီးကိလေသာကလွတ်မြောက်သွားကြတဲ့ယသိတထောင်နဲ့ရွှေဆင်းကဲ့သို့ဝါဝင်းသောဆင်းအောင်ရှိတဲ့မြတ်စွာဘုရားဟာရာဇဂျုမြို့ထဲကြွလာပါပြီပြို့ပေါ့ရာဇဂျုမြို့ကိုကြွလာပါပြီသူကအတန်ကောင်းကောင်းနဲ့အဲ့လိုဟဲ့ော်ကြွေးကြော်လိုက်တာလူတွေကစိတ်ဝင်စားသွားကြတယ် အဒီကလေးကဘယ်ဟာလဲဒီကောင်လေးကဘယ်ဟာလဲပေါ့ရုပ်ကလေးကလည်းချော့အတန်ကလည်းကောင်းရသော်ဘုရားရှေ့ကနေပြီးသူကဥဆောင်ပြီးတော့ရသော်ဘုရားကြွလာပါပြီသူ့ရဲ့အစွမ်းတကူနဲ့လူလူပြိဿဟာပေးရှဲသွားပြီးတော့ရသော်ဘုရားမြို့ထဲကြွလို့အဆင်ပြေသွားတယ်အဲ့ဒီလိုကြွတဲ့အခမ်းအနားမှာအခုတုတ်ကထေရီမရဲ့အလောင်းက ဒိဋ္ဌဝါဗုဒ္ဓနုဘဝန္တံသုတ်တဝါဝခုဏသစ္စယံအခုလိုခန္ဓာတဲ့မြတ်စွာဘုရားရဲ့အစွမ်းတကူတွေကိုသူကိုယ်တိုင်မျက်စိနဲ့မြင်ရတယ်တရားကဖန်ဆင်းထားတဲ့လူငယ်လေးကနေပြီးခုံချေးစုတွေကိုထုတ်ဖို့ပြောဆိုတာကိုလည်းသူကိုယ်တိုင်ကြားရတယ်ဗုဒ္ဓစိတ်တံပတာရိတောပူဇေယိတံယထာဗလံတော့တစ်မျိုးလုံးထွက်ပြီးတော့အဲ့ဒီအချိန်မှာ မြတ်စွာဘုရားကိုကြိုဆိုကြတယ်ပေါ့သူဟာလည်းပဲအဲ့တုန်းကနော်မြတ်စွာဘုရားပေါ်မှာစိတ်ကြည်နူးပြီးတော့သူကပူဇော်ခဲ့တယ်အဲ့ဒါသူဟာမြတ်စွာဘုရားကိုပထမဆုံးတွေ့တဲ့အချိန်ပဲအဲ့ဒီနောက်မှာတော့သူအပရိနသကာလိနဓမ္မဒိဏယတန္တိကေအဲ့တော့သာသနာမှာအစောကြီးဘေကုဏီက ဖះ9နှစ်လောက်ကြာမှဘေကုဏီခွင့်ပြုတာကိုအဲ့ဒီဘေကုဏီခွင့်ပြုပြီးတော့ဓမ္မဒိဏတို့ဘေကုဏီဝတ်ပြီးတော့မှသူကဆိုတော့၄50နှစ်နောက်ကြာမှပေါ့သူကသာသနာတော်ကိုကြည်ညိုပေမဲ့လို့ရုပ်တရက်ဘေကုဏီမဖြစ်သေးဘူးအပရိနသကာလိနသနောက်အချိန်ကြတော့ဓမ္မဒိဏဆိုတဲ့ဘေကုဏီမရဲ့အထံမှာတတော်တော်ကဓမ္မဒိဏထေရီမအကြောင်းဟောပြီးပြီ ဝိတာခတထေးရဲ့အိန္ဒုအိန္ဒာနော်ဓမ္မဒိဏရာဇဂျုံမျိုးကတထေးကြောအဲ့ဒီဓမ္မဒိဏဘေကုဏီမရဲ့အထံမှာတဲ့သူကသာသနာ့ဘုံဝင်ပြီးတော့ဘေကုဏီဝတ်ခဲ့တယ်ကေတေသူစိတ်ဇာမဏိသူကိရိတိသာပယိဟံခေါင်းရိပ်လိုက်တဲ့အချိန်မှာပဲသူဟာကိရိတာတွေလည်းရိပ်ပယ်ပြီးသားဖြစ်သွားတယ် အထူးတရားမကျင့်ရတော့ဘူးကျင့်လာတဲ့ဘဝတွေကတေချာရလာကြတော့ဥက္ကဟိန်သာသနံတပ်ပံပပိစိတ်တဝါစီရိနာအဲဘေကုဏီကိုဆံပယ်လိုက်တာနဲ့သူကယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်ပြီးတဲ့နောက်မှာမြတ်စွာဘုရားဟောတဲ့တရားဓမ္မတွေကိုသူသင်ယူတယ်တဲ့တတောဓမ္မပတိတေယပတိတေသိမဟာစနသမဂမေ လူထုပြိသက်အလဲမှာမြတ်စွာဘုရားရဲ့တရားတော်တွေကိုသူဟောပြောတယ်ဓမ္မေတိတိယမနာမိဓမ္မဘိသမယောအဟုတဲ့သူတရားဟောလို့အကျွတ်တရားရသွားတဲ့ပုဂ္ဂိုလ်ကြီးအများကြီးပေါ်ခဲ့တယ်ပေါ့နေကပါဏသဟတနာတံဝိရိတောတိဝေမိတောအဘိပတံသောမေယခောပမိတ်တဝနာခရိပစံအဲ့ဒီမှာ သူဟောလို့အကျွတ်တရားရသွားတဲ့တရဝရီ လူတွေမြောင်များစွာအကျွတ်တရားရကြတယ်တရားရကြတယ်အဲ့ဒါကိုသိရှိပြီးအံ့ဩဝမ်းသာတဲ့နတ်တူကသူ့ပေါ်မှာတုတ်ကာဆိုတဲ့ဘေကုဏီမကိုဓာချီညိုတယ်သူကနတ်တွေကချီညိုတယ်နော်အဲ့နတ်ကချီညိုတယ်ချီညိုတော့ရာဇဂျုံမြို့တစ်မြို့လုံးကိုလှည့်လည်ပြီးတော့ သူကနှိုးဆော်တာအဲ့တော့နတ်နတ်တွေကချစ်တယ်နတ်တွေက ကြီးညိုတယ်ဆိုလို့ရှိရင်သူကဟိုလှည့်လှည့်ပြီးတော့လှုံ့ဆော်လေးရှိတတ်တယ်အဲ့ဒါတော့လူရောင်ဆောင်ပြီးတော့လှုံ့ဆော်တာတော့မဟုတ်ဘူးပေါ့လူတွေစိတ်ထဲမှာနတ်နတ်ကိုယ်တိုင်ပြပြီးလှုံ့ဆော်တာတော့မဟုတ်ဘူးသူလှုံ့ဆော်ပုံကကိမေကတရာဇဂဟေမနုဿာရာဇဂျုမျိုးကလူတွေဘာလို့နေကြလဲတဲ့ မထုံပိတာဝအစ္စရေပြားရည်တောက်ပြီးတော့အိတ်နေကြတာလားရေတုတ်ကဏဥပတန္တိဒေသင်တေမရမပဒနိဗ္ဗာန်တရားကိုဟောရမှုတဲ့တုတ်ကဆိုရဲဘေကုဏီမထာတရားနာမသွားကြပဲနဲ့ဘာလို့အိတ်နေကြသလဲနတ်ကလိုက်ပြီးတော့တရားနာသွားဖို့ရလိုက်ပြီးလှုံ့ဆော်တယ်နော်တရားပွဲရှိတယ်တရားနာကြဖို့လိုက်ပြီးတော့လှုံ့ဆော်ဒါ တာယုတ်ပါဠိတော်မှာလည်းပါတယ်သူကတင်ဆအပတိဝနိယံအသိစနကမောစွာပိဝန္တိမင်းကြီးတပ်ပညာဝလဟကမိဝတခုအဲ့တော့သူဟောတဲ့တရားဟာကန့်ွက်เสียမရှိသလိုဖြည့်ဆွက်เสียလည်းမလိုတဲ့အစီဩဇာပြည့်စုံတဲ့တရားဖြစ်တယ်အဲ့ဒီတရားကိုဒီပညာရှိတဲ့ပုဂ္ဂိုလ်တွေဟာ သွားရောက်ပြီးတော့နာကြားတဲ့နဲ့ပေါ့ဘာလို့မနာကြသလဲအဲ့လိုနတ်ကလိုက်ပြီးတော့သူတရားပွဲတွေလူများအောင်လို့နှိုးဆော်တယ်တဲ့နော်အဲ့တော့နောက်ဆုံးအချိန်မှာတော့သူကသူ့ရဲ့အစွမ်းတကူတွေအကြောင်းပြောပြတယ်အေဒီသူစဝတိဟောမိဒိဗ္ဗာယသောတတတုယသူအစွမ်းတကူမြုပ်မြုပ်ဖန်ဆင်းနိုင်တဲ့ ဒေဝသောတာဘိညာဉ်ရတယ်စေတောပရိယညာဏတဝတိဟောမိမဟာမှုနေမြတ်စွာဘုရားကိုလျှောက်ထားတဲ့အခါမှာတပည့်တော်မဟာစေတောပရိယညာမင်းနဲ့သွန်တတိရှိပါတယ်ပုဝေနိဗ္ဗာန်သာနာမိအတိဘဝတွေကိုလည်းသိပါတယ်ဒေဝစကုဝိသောရိတံနမျက်စိအဘိညာဉ်ကိုလည်းပဲရရှိပါတယ်တဝတောပရိခိဏနတ္ထိတာနိပုဏ္ဏဘောသူရင်ထဲမှာ အာသဝတွေအလုံးကုန်သွားလို့ နောက်ဘဝဆိုတာသူ့မှာမရှိတော့ပါဘူးဆိုပြီးရသော်ဘုရားကိုလျှောက်တာပฏิပညာနေအတ္တဓမ္မနိရောဓိတုပฏิပန်နေတထေဝါစာပฏิတံဝိရညာ၄ပါးကိုလည်းသူရရှိခဲ့ပါတယ်တဲ့ယာနမမမဟာဝီရဥပ္ပန္နတဝတန္တိကေအရှင်ဘုရားရဲ့သွန်သင်ပြသမှုဆုံးမမှုကြောင့်တပည့်တော်ဟာအဲ့ဒီညနေအလုံးရရှိခဲ့ပါတယ်ဆိုပြီးမြတ်စွာဘုရားကိုပွင့်ပွင့်လင်းလင်းရှောက်ချပြီး နောက်ဆုံးမှာမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေအတိုင်းသူကလေးလာ အထုတ်ကြင်ကြကြုတ်ကိုအထုတ်ခဲ့တယ်ဆိုတဲ့နောက်ဆုံးနေ့ရဲ့မြတ်မှာမြတ်စွာဘုရားကိုပွင့်လင်းစွာရှောက်ချပြီးတော့ပြိဋိဘံပြုတယ်ပေါ့နော်အိဋ္ဌံသူတံတုတ်ကဘိက္ခုနီဣမဂါထာယောအပါသိဋ္ဌာတုတ်ကအမည်ရှိသောဘိက္ခုနီမသည်ယခုကဲ့သို့သောဂါထာတွေကိုရွတ်ဆိုပြီးနောက်ဆုံးနေ့မှာမြတ်စွာဘုရားရှောက်ချခဲ့တယ် တောကဘိက္ခုနီမဤထူခြားတဲ့ဘဝကိုနိုင်မှတ်သားကြတဲ့ပုဂ္ဂိုလ်တွေဟာတရပိတိဖြစ်ပြီးတော့မိမိတို့ဘဝကိုလည်းပဲပါရမီဘဝတွေပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ